ရှင်လုကာခရစ်ဝင်အခန်းကြီး7အငယ်1မှ9ထိုအခါအတိုင်းမတိများစွာသောလူတို့သည်စုဝေး၍အချင်းချင်းနိမိမတနေကြသည်ရှိသောယေရှုသည်တပည့်တော်တို့အားမိန့်တော်မူသည်ကားရှုဝဲချင်းဒီဟုသောပါရိရှဲတို့၏တဆေးကိုရှေးဥစွာကျင်ဆောင်ကြလော့ဖုံးထားလျက်ရှိသမျှတို့သည်ပွင့်လိမ့်မည် စိတ်ကြွယ်ရာ၌ရှိသမျှတို့သည်လည်းထင်ရှားလိမ့်မည်မှောင်မိုက်၌တင်တို့ ပြောသမျှသော အရာများကို သူတစ်ပါးတို့သည် အလင်း၌နာကြားကြလိမ့်မည်တင်တို့သည် အခန်းထဲမှနာအပါ၌ပြောသောအရာများကိုအိမ်မိုးပေါ်မှဟစ်ကြော်ကြလိမ့်မည်ငါအဆွေတို့တင်တို့အားငါဆိုသည်ကားကိုခန္ဓာကိုတတ်၍နောက်တဖန် အလင်းမပြုနိုင်သောသူတို့ကို မကြောက်ကြနှင့်အဘယ်သူကိုကြောက်ရမည်နည်းဟုမူကားကိုခန္ဓာကိုတပ်ပြီးမှ ငရဲတဲသို့ ချနိုင်သောသူကို ကြောက်ကြလော့ငါအမှန်ဆိုသည်ကားထိုသူကိုကြောက်ကြလော့စာနှင့်ငါကောင်ကိုအတရိနှစ်ပြားအဖိုးနှင့်ဝယ်ရသည်မဟုတ်လော ထိုစာနှင့်တကောင်ကိုမျှဘုရားသခင် မေ့လျော်တော်မမူတင်တို့စပင်သည်လည်းအကုံစင်ရေတွက်လျက်ရှိ၏ ထိုကြောင့်မကြောက်ကြနှင့်သင်တို့သည်စာငှက်အများတို့ထက်သာ၍မြတ်ကြ၏အငယ်ရှိမှဆက်နှစ်ငါဆိုသည်ကအကျဉ်သူသည်လူတို့ရှိမှငါကိုဝန်ခံအံ့ဘုရားသခင်ဤကောင်းကင်တမန်တို့ရှိမှ လူသားသည်ထိုသူကိုဝန်ခံမည်အကျဉ်သူသည်လူတို့ရှိမှငါကိုညင်းပင်အံ့ဘုရားသခင်ဤကောင်းကင်တမန်တို့ရှိမှ ထိုသူကိုငါညင်းပင်မည် လူသားကိုနှုတ်ဖြင့်ပြစ်မှားသောသူမည်ဒီကားအပြစ်နှင့်လွတ်စေခြင်း အခွင့်ကိုရနိုင်၏တန်ရှင်းသောဝိညာဉ်တော်ကိုကဲ့ရဲ့သောသူမည်ဒီကားအပြစ်နှင့်လွတ်စေခြင်းအခွင့်ကို မရနိုင်ရာသင်တို့ကိုတရားစီရသို့၎င်းအကဲမှုမင်းများရှိသို့၎င်းပို့ဆောင်ကြသောအခါအဘယ်သို့ပြန်ပြောရမည်ကိုမစိုးရင်ကြနှင့် အကြောင်းမူကားထိုခဏချင်းတွင်အဘယ်သို့ပြောရမည်ကို တန်ရှင်းသောဝိညာဉ်တော်သည်အကြံပေးမည်ဟုမိန့်တော်မူ၏အငယ်73မှ75လူအစုဝေး၌ပါသော သူတယောက်ကအရှင်ဖျားအကျွန်ုပ်အကိုသည် အမွေဥစ္စာကို အကျွန်ုပ်အားဝေပေးပါမည်အကြောင်း အမိန့်ရှိတော်မူပါဟုလျှောက်လင်ကိုရောကအချင်းလူအဘဲသူသည်တင်တို့အမှုကို စီရင်ခွဲဝေပိုင်သော အခွင့်ကိုငါအားအပ်ပေးသည်ဟု မေးတော်မူ၏ ထိုမှတပါလောဘလွန်ကျူးခြင်းကိုတတိနှင့်ကျင်ဆောင်ကြလော့အကြောင်းမူကားစီးစိမ်ရှိတော်လဲစီးစိမ်၌အသက်မတည်ဟု မိန်တော်မူ၏အငယ်16မှ21တဖန်ဥပမာစကားကို မိန်တော်မူသည်ကားတတိတူ၌မြေကောင်း၍အတိနှံများလှ၏ထိုတတိကငါသည်အဘယ်သို့ ပြုအပ်မည်နည်းအတိနှံများကိုတူထားเสียအရမရှိ၏ ပြုမိအကြံမူကားငါတိုက်များကိုဖျက်၍ကျဲသောတိုက်တို့ကိုတီးပြီးမှငါ၏အသီးနှံဥစ္စာရှိသည်များတို့ကိုတူထားမည်ငါဝိညာဉ်အားလည်းအချင်းဝိညာဉ်တင်ဒီနှစ်ပေါင်းများစွာ သုံးဆောင်ရန်ဥစ္စာများကိုတူထားလျက်ရှိပြီးငြိမ်ဝတ်စွာနေလော့စားတောက်ခြင်းပျော်မွေ့ခြင်းကိုပြုလော့ငါပြောမည်ဟုတတိအကြံရှိ၏ထိုတို့အကြံရှိစဉ်တွင်ဘုရားသခင်က အချင်းလူမိုက် ယနေ့ညပင်သင်၏ဝိညာဉ်ကို ရုပ်သိမ်းရန်အချိန်ရောက်လိမ့်မည်တို့ဖြစ်၍သင်သည်ပြင်ဆင်တူထားသောဥစ္စာကိုအဘယ်သူပိုင်မည်နည်းဟုတတိအားမိန်တော်မူ၏ထိုအတူကိုအဖို့ဗန္နာများကိုစီးပူး၍ဘုရားသခင်ရှေ့တော်၌ဆင်းရဲသောသူမည်ဒီကားထိုတတိနှင့်တူသည်ဟု မိန်တော်မူ၏အငယ်22မှ29 တဖန်တပည့်တော်တို့အားမိန့်တော်မူသည်ကား၊ထိုကြောင့်သင်တို့သည်အဘယ်သို့ စားရမည်ဟူ၍အသက်အဘို့မစိုးရိမ်ကြနှင့်။အဘယ်သို့ဝတ်ရမည်ဟူ၍ကိုယ်အဘို့မစိုးရိမ်ကြနှင့်ဟုငါဆို၏။အစာထက်အသက်မြတ်သည်မဟုတ်လော။အဝတ်ထက်ကိုယ်မြတ်သည်မဟုတ်လော။ကျီးကန်းများကို ကြည့်ရှုဆင်ခြင်ကြလော့။ထိုငှက်တို့သည်မျိုးစေ့ကိုမစိုက်မကြဲ၊စပါးကိုမရိတ်၊စပါးကျီမရှိ၊ဘဏ္ဍာတိုက်မရှိ သို့တော်လည်းဘုရားသခင်သည်သူတို့ကိုကျွေးမွေးတော်မူ၏။ထိုငှက်တို့ထက်သင်တို့သည်အလွန်မြတ်သည်မဟုတ်လော။အဘယ်သူသည်စိုးရိမ်ခြင်းအားဖြင့်မိမိအသက်တာကိုတထောင်ခန့်မျှတိုးပွားစေနိုင်သနည်း။ထိုသို့အငယ်ဆုံးသောအမှုကိုမျှမတတ်နိုင်လျှင်၊ကြွင်းသော အမှုကိုအဘယ်ကြောင့်စိုးရိမ်ကြသနည်း။နှင်းပင်တို့သည်အဘယ်သို့အားဖြင့်ကြီးပွားသည်ကိုကြည့်ရှုဆင်ခြင်ကြလော့။ထိုအပင်တို့သည်အလုပ်လည်းမလုပ် ချီဖြစ်စေခြင်းဟံမငင်မဝင့်သို့တော်လည်းဘုံချီသောရှောလမုမင်းကြီး အဝတ်တီထိုအပင်တွင်မျှ၏အဝတ်ကိုမမီဟုငါဆို၏အငယ်28မှ34ယုံကြည်အားနည်းသောသူတို့ယနေ့အသက်ရှင်လျက်နက်ပြန်မိဖို့တဲသို့ရောက်သောတောမြက်ပင်ကိုဖျားသခင်သည် ထိုတို့သောအဝတ်နှင့် ဖုံးလွှမ်းတော်မူလျင်ထိုမြတ်မက သင်တို့ကိုအဝတ်နှင့်ဖုံးလွှမ်းတော်မူမည်မဟုတ်လော။ထိုကြောင့်အဘယ်သို့စားရအံ့နည်း။အဘယ်သို့သောက်ရအံ့နည်းဟူ၍မရှာဖွေကြနှင့်။သောကမွှေနှောက်ခြင်းလည်းမရှိကြနှင့်။ထိုအရာများကို လောကီသားအမျိုးမျိုးတို့သည် ရှာဖွေတတ်ကြ၏။ထိုအရာများကိုသင်တို့သည်အသုံးလိုကြောင်းကိုသင်တို့အဘသိတော်မူ၏။သင်တို့မူကား၊ဘုရားသခင်၏နိုင်ငံတော်ကိုရှာကြလော့။နောက်မှထိုအရာများကိုထပ်၍ပေးတော်မူလတံ့ တိုးစုငယ်တင်တို့သည်မကြောက်ကြနှင့်တင်တို့အဖသည်တင်တို့အားနိုင်ငံကိုပေးခြင်းငှာအလိုရှိတော်မူ၏တင်တို့ဥစ္စာများကိုရောင်း၍ဆင်းရဲသားတို့အားစွန့်ကြဲကြလော့မဆွေးမဟောင်းတတ်သောအိတ်တို့ကို ကိုသုံးဖို့လုပ်ကြလော့တခိုးမရောက်ပိုးများမဖြစ်စည်းရအရကောင်းကင်ဘုံ၌မကုံဆုံးနိုင်သောဗန္နာကို စီးပူးကြလော့အကြောင်းမူကားအကျင်အရ၌တင်တို့၏ဗန္နာရှိ၏ ထိုအရပ်သို့သင်တို့စိတ်နှလုံးရောက်တတ်၏အငယ်35မှ40သင်တို့သည်ကပန်းစည်းလျက်စီမီထွန်းလျက်နေသဖြင့်သခင်သည် မင်္ဂလာဆောင်ပွဲမှ ပြန်လာ၍တကားကိုခောက်သောအခါချက်ချင်းဖွင့်ခြင်းကသခင်လာမည်ကို မျှော်လင့်၍နေသောကျွန်ကဲ့သို့ရှိနေကြလောအချင်းကျွန်တို့သည်စောင့်လျက်နေသည်ကိုသခင်သည် ပြန်လာ၍တွေ့၏ ထိုကျွန်တို့သည်မင်္ဂလာရှိကြ၏။ငါအမှန်ဆိုသည်ကားသခင်သည်ကပန်းစည်းလျက်ကျွန်တို့ကိုစပွဲ၌လျောင်းစေပြီးမှကိုယ်တိုင်လာ၍သူတို့အားလှုပ်ကြွေးလိမ့်မည်။နှစ်ချက်တီးအချိန်ဖြစ်စေသုံးချက်တီးအချိန်ဖြစ်စေသခင်သည်လာ၍ထိုတို့တွေ့လျင်ထိုကျွန်တို့သည်မင်္ဂလာရှိကြ၏။အိမ်ရှင်သည်တခိုးလာမည်အချိန်နာရီကို သိရလျင် မိမိအိမ်ကိုမထွင်းမဖောက်စေခြင်းဟာစောင့်နေလိမ့်မည်ကိုသင်တို့သိကြ၏ထိုကြောင့်သင်တို့သည်ပြင်ဆင်လျက်နေကြလော့အကြောင်းမူကားသင်တို့မထင်မမှတ်သောအချိန်၌လူသားသည်ကြွလာလိမ့်မည်ဟုမိန့်တော်မူ၏အငယ်51မှ58ပေကျုကလည်းသခင်ဤဥပမာကို အကျွန်ုပ်တို့အားသာမိန့်တော်မူသလော။လူအပေါင်းတို့အားမိန့်တော်မူသလောဟုမေးလျှောက်လျှင်၊သခင်ဘုရားက၊အိမ်ရှင်သည်မိမိအိမ်သားတို့အားအချိန်တန်လျှင်အစားအသောက်တို့ကိုဝေဖန်စေခြင်းငှါအအုပ်ချုပ်ခန့်ထား၍သစ္စာနှင့်၎င်း၊သတိပညာနှင့်၎င်းပြည့်စုံသောကျွန်ကားအဘယ်သူနည်း။အကြင်ကျွန်သည်ဤသို့ပြုလျက်နေသည်ကို အရှင်သည်ပြန်လာ၍တွေ့၏။ထိုကျွန်သည် မင်္ဂလာရှိ၏ ငါအမှန်ဆိုသည်ကားအရှင်သည်မိမိဥစ္စာရှိသမျှတို့ကို ထိုကျွန်၌အလိမ့်မည်သို့မဟုတ်မူကားအကျဉ်ကျွန်ကငါအရှင်လာခဲလိမ့်မည်ဟုစိတ်ထဲမှအောက်မေ့သည်နှင့်ကျွန်ချင်းယောက်ျားမိမတို့ကို ရိုက်ပုတ်လျက်စားတော့ရင်မူးလျက်နေ၏ထိုကျွန်မကြည့်မမျော်သောနေ့ရက်မကြားမသိသော အချိန်နာရီ၌သခင်သည်ရောက်လာလျင် ထိုကျွန်ကို ပြင်းစွာ ဆုံးမကွမျက်၍ တစ္ဆာမရှိသောသူတို့နှင့်တကွနေရာချလက်တံအချင်းကျွန်းသည်မိမိသခင်၏အလိုကိုတိလျက်နှင့်အသင့်မနေသခင်၏အလိုကိုမဆောင် ထိုကျွန်းသည်များစွာသောဒဏ်ကိုခံရ၏သခင်၏အလိုကိုမတိဘဲလျက်ဒဏ်ခံထိုက်သောအမှုကိုပြုမိသောသူမူကားအနှဲငယ်သောဒဏ်ကိုသာခံရ၏အချင်းသူသည်များစွာသောခြေဆုကိုခံ၏ ထိုသူသည်အများကိုဆပ်ရ၏။အကြင်သူ၌များစွာသောဥစ္စာကိုအပ်နှင်း၏။ထိုသူကိုများစွာ တောင်းလိမ့်မည်။မြေပေါ်၌မီးလောင်စေခြင်းငှါငါလာသတည်း။ထိုမီးမညှိမှီတိုင်အောင်ငါ၏အလိုမပြည့်စုံ။ဗတ္တိဇံတခုကိုလည်းငါခံစရာရှိ၏။ထိုဗတ္တိဇံကိုမခံမှီတိုင်အောင်ငါသည်အလွန်ငြီးငွေ့သောစိတ်ရှိ၏ မြေပေါ်၌ငြိမ်သက်ခြင်းကိုပေးအံ့သောငါငါလာသည်ဟုထင်ကြသလောထိုသို့သောအလိုငါငါလာသည်မဟုတ် အချင်းချင်းကွဲပြားစေခြင်းငါငါလာသည်ဟုငါဆို၏အဘယ်သို့နည်းဟုမူကားယခုမှစ၍အိမ်တိမ်၌နေသော လူ၅ယောက်တို့သည်နှစ်ယောက်တစုသုံးယောက်တစုအချင်းချင်းကွဲပြားလိမ့်မည်အဖနှင့်သား အမိနှင့်သမီးယောက်ခမနှင့်ချွေးမအချင်းချင်းကွဲပြားလိမ့်မည်ဟုမိန့်တော်မူ၏အငယ်54မှ59တပန်လူစုဝေးတို့အားမိန့်တော်မူသည်ကားတင်တို့သည်အနောက်မျက်နှာ၌မိုးရိပ်တက်သည်ကိုမြင်သောအခါမိုးရွာမည်ဟု ချက်ချင်းဆိုတတ်၏ဆိုသည့်အတိုင်းလည်းဖြစ်တတ်၏တောင်လေလာသည်ကိုမြင်သောအခါနေပူမည်ဟု ဆိုတတ်၏ ဆိုသည့်အတိုင်းလည်းဖြစ်တတ်၏ရှုဝတ်သောသူတို့တင်တို့သည်မြည်ကြီး၏မျက်နှာနှင့်မိုးကောင်းကင်၏မျက်နှာကိုပိုင်းခြား၍သိနိုင်ကြ၏ယခုကကလကိုအပေကြောင့်ပိုင်းခြား၍မသိနိုင်ကြသနည်းထိုမှတပါ ဖြောက်မှတ်ခြင်းတရားကိုအပေကြောင့်အလိုအလျောက်ပိုင်းခြား၍မသိကြသနည်းတင်ဒီတရားတွေးပဲ့နှင့် အတူမင်းထံသို့သွားသောအခါအမှုပြေစီခြင်းကလမ်း၌ကြိုးစားလော့ သို့မဟုတ်တရားတွေ့ဖက်သည်တရားသူ၏ရှေ့သို့ဆွဲမည်တရားသူကြီးသည် လူလင်ကောင်း၌အပ်၍လူလင်ကောင်းသည် ထောင်ထဲ၌လှောင်ထားမည်လျော်ပြင့်ငွေရှိသမျှကို မလျော်မီတိုင်အောင် ထောင်ထဲကမထွက်ရောက်ငါဆိုသည်ဟု မိန့်တော်မူ၏